ယနေ့ရှင်ပန်းသီလခံယူဆောက်တည်တဲ့အခါကလမှာကာလပရိယန္တအချိန်ကာလကိုပိုင်းခြားပြီးတော့ဆောက်တည်လို့ရပါတယ်မိမိရှင်ပန်းသီလဆောက်တည်ထားလို့ငါဒီသီလကြီးနဲ့မနေနိုင်လို့ဆိုပြီးတော့အခွင့်အခါကြုံတဲ့အခါမှာသီလမဆောက်တည်ပဲမနေလိုက်ပါနဲ့ ကိုဟာတထိုင်စောက်တည်နိုင်ရင် တထိုင်ရှိပါသီလကုသိုလ်ဖြစ်နေတာပါကိုဟာကိုစိတ်ထဲကနေပြီးတော့ဒီတထိုင်တွင်းမယ်သို့မဟုတ်ဒီနေရာဒီဓမ္မယုံအတွင်းဒီချောင်းတဲ့အတွင်းဒီတွင်းလေးမှာရှိပါသီလစောက်တည်မယ်ဆိုရင်ဒါပဲရှိပါသီလစောက်တည်လိုက်ဒီဓမ္မယုံတွင်းကပြင်မဲ့ထွက်သွားပြီဆိုရင်ကိုဟာငါးပါးသီလပါပဲအဲတော့တကယ်လို့မိမိကမဆောက်တည်မိလို့ရှိရင်ကိုရတဲ့ရတဲ့သီလကုသိုလ်တွေမရတော့ဘူးပေါ့ ကိုယ်အတွက်ဆုံးရှုံးသွားဒါကြောင့်မို့သီလဆောက်တည်တဲ့အခါမှာအချို့ပုဂ္ဂိုလ်များမိမိမဆောက်တည်နိုင်ဘူးဝိကလဘောဓနာတိခါဖို့နေလုံးညစာမစားပဲမနေနိုင်ဘူးဆိုပြီးအဲ့ဒီတိခါဖို့ကြတော့ပါဇက်ပိတ်တာတွေ့နော်အဲတချို့ပုဂ္ဂိုလ်ကြတော့အကြီးလေးပါလေးတောက်တတ်တဲ့ပုဂ္ဂိုလ်ကြတော့ကိုယ်မှဒီနေ့ကဒီလိုပိတ်ထားတဲ့ပွဲရှိတယ် မဲပွဲရှိတော့တကယ်ချင်းပေါင်းတင်လေးနဲ့တွေ့ရင်ဒါလေးတောင်းပြီးပြုမိလိမ့်မယ်ဆိုပြီးတော့အဲ့ဒီမှာသူရမေရရကြတော့မဆိုဘဲနဲ့ပါဇက်ပိတ်ထားအဲ့ဒါမျိုးအဲကျိုးပုဂ္ဂိုလ်ကြတော့လည်းပဲဒီနိစ္စဂိတဝရိတဝိတုကတတနာဆိုတဲ့အဲ့ဒီမှာအဲ့ဒီအဆိုအကအတိမှုအလှပြုပြင်တာတွေနဲ့ဆက်လို့ကိုကဒါတွေမဆောင်ရွက်နိုင်ဘူးဆိုပြီးတော့အဲ့ဒီမှာလိုက်မဆိုတာလည်းရှိပါတယ်ဘုန်းကြီးရန်ကုန်သာသနာ့ရိပ်သာမှာ အဲဒီမှာဒကမာကြီးတယောက်ကသူကဟိုအမြဲတမ်းပြုပြင်ပြီးတော့ပြင်ဆင်ပြီးတော့နေတတ်တဲ့အချင်းရှိပါတယ်သူကအမြဲတမ်းပြုပြင်ပြီးလိမ့်တာလားအဲလိုပြီးလိမ့်တာတဲ့အခါကလည်းကြတော့ဒီဥပုသ်ဆောက်တည်တဲ့အခါမှာသူအမြဲတမ်းလဲဥပုသ်ဆောက်တည်ပါတယ်ဆောက်တည်တဲ့အခါမှာပါဠိလိုပဲတရားတော်များချသွားတဲ့နိစ္စဂီတာဝရိတဝိတုကတတနာ မလာကနာဝိလိပနာဒါရဏမန္တနာဆိုချတော့ဘာမှမသိဘူးလေဘာမှမသိတော့သူဘာမှမသိဘူးအဲ့ဒီမှာဘုန်းကြီးရိတ်တံမှာတရားအဲဒီလိုလာပြီးတော့ဥပုသီလဆောက်တည်တဲ့ခါကျတော့အမွေးနန္တာလင်းကြံခြေတာခြင်းနန္တမုံအယောင်တင်စီတို့ဖြင့်မိမိတင့်တယ်ပြည်ပြအောင်ပုတ်တပြီးလင်းခြင်းဆိုတော့ဘုညာအဲ့ဒါလေးတွေကိုဘာသာပြန်ပြီးချပြီးတော့အဲ့ဒီဒီကမကြီးကလွန်စိတ်ဆိုးတယ် ဒါတက်တက်မဲ့သူ့ကိုရွဲ့ပြီးတော့ဆရာတော်ကဟောတယ်ဆိုပြီးတော့အဲဒီမှာဒကမာကြီးကတော်တော်စိတ်တော်တော်စိတ်ဆိုးတယ်လို့ပြောတယ်ဒါနဲ့မဟုတ်ပါဘူးဘုန်းကြီးကလာပြီးလျှောက်တဲ့ပုဂ္ဂိုလ်ကိုပြောပြတယ်တန်ဃာတော်များကအားလုံးသီလပြီးတဲ့အခါမှာပါဠိလိုပဲခြားပြီးသွားတော့မသိဘူးပေါ့ဘုန်းကြီးကတော့အားလုံးဟာမိမိစောင့်တည်နေတဲ့သီလတွေဟာဒါတွေပဲဆိုတာသိအောင်မို့မြန်မာပြန်ပြီးခြားပေးတာ ဗာဏတိပါဒဆိုတာသူတက်တချင်းမှရှောင်ခြင်းမှဤအရိဏဒါနဆိုတာသူဥစ္စာကိုမတရားယူခြင်းမှရှောင်ခြင်းမှဤစသည်ဖြင့်ဒါလေးတွေဟာအော်ကိုစောက်တည်တာဒါတွေပဲဆိုတော့သိလိုက်တဲ့အခါကျတော့ကိုယ့်ဟာကိုယ်စင်ကြအောင်ထင်ထင်စောက်တည်နိုင်အောင်မို့ပြန်မပြန်ချပေးတာပါသူ့ကိုစောင်းနေပြီးတော့အဲဒါလေးကိုဆိုတာမဟုတ်ပါဘူးလို့ပြောရတယ်ဒါလည်းပဲသိပြီးတော့မကျင်နာဘူးနောက်ကျတော့ဘုန်းကြီးစီမှာနှစ်နဲ့ချီပြီးတော့ဝင်ထွက်လာတဲ့အခါကျတော့အော် အဲ့ဒီကြမှာသူ့ကိုစောင်းရွက်ပြီးတော့ဒါလှုပ်ထားတာမဟုတ်ဘူးတကယ်ကိုပဲဘုရားဟောဒေသနာတော်အတိုင်းဆရာတော်ကအားလုံးကိုနားလည်အောင်ရှောင်ကျင်နိုင်အောင်မို့တကယ်သူကသောရကတက်ပါတယ်ခွန်ကြီးကိုလာပြီးတော့အရှင်ဘုရားတဲ့တပည့်တော်သီလယူတဲ့အခါမှာသီလယူပြီးတဲ့အခါကိုဒီအမွှေးနတ်တာလိမ့်ကြံချေတခြင်းဆိုတာကိုရှောင်ရမယ်ဆိုတာသိပါတယ်ဆရာတော်ကိုဟောနေလို့သိတယ်တပည့်တော်သီလမယူခင်လင်းလာရင်ရောဖေဟာ သူကအဲ့ဒကမာကြီးကတခါလုံးပြန်တယ်ဒကမာကြီးဟာလို့ဒီကနေ့ငါဥပုသီလမဆောက်တည်တော့ဘူးလို့စီထဲမှာထားရင်လိမ့်ပါလို့ရပါဒီနေ့ဥပုနေငါသီလဆောက်တည်မယ်ဆိုပြီးတော့ရည်ရွယ်ချက်လေးရှိထားပြီးလိမ့်လာရင်ဘယ်မှာသီလအစင်ကြယ်တော့မလဲလို့တကယ်တမ်းသီလဆောက်တည်မယ်လို့ရည်ရွယ်ရင်တော့မလိမ့်ပါနဲ့ရည်ရွယ်ချက်မရှိဘဲနဲ့ရောက်လာလို့မိတ်ဆွေတွေက ဖိတ်လို့အလူတန်းဖိတ်လို့ဘုန်းကြီးကရှင်မသီလ ချပေးနေတယ်ဆိုရင်လိုက်မဆိုပဲမနေလိုက်ပါနဲ့လိုက်ဆိုပါလိုက်ဆိုလိုက်တဲ့အခါမှာဒီသီလလေးကိုဒီတထိုင်အတွင်းလေးမိမိစောင့်တည်နိုင်ရင်တထိုင်အတွင်းသီလကုသိုလ်ရသွားတယ်ကိုစောင့်တည်နိုင်တဲ့လောက်ပဲကာလပိယန္တဆိုတာကာလကို ပိုင်းခြားပြီးတော့စောင့်တည်ရအဲ့လိုစောင့်တည်ပါလို့ဒါကြောင့်မို့အခုလည်းပဲဘုန်းကြီးကဒီမှာရှင်ပန်းသီလနဲ့တဏီကုံနေပြီးတော့ ထိုင်ဣရိယာပုနဲ့ရှုမှတ်စဉ္ညာဣရိယာပုနဲ့ရှုမှတ်အဲ့ဒီမှာအချိန်ပြည့်ရှုမှတ်နေတဲ့ယောဂီများရှိတဲ့အတွက်ကြောင့်ဘုန်းကြီးက7ပါးသီလပဲချပေးတာဖြစ်ပါတယ်။နောက်ဘုန်းကြီးတို့အခုဒီဓမ္မစကုဓမ္မယုံမှာလာရောက်ပြီးတော့ညအချိန်ခါကာလဓမ္မတမနာကုသိုလ်တို့လာရောက်စီးပူးကြတဲ့ဓမ္မမာမက တရားလူလားကြတဲ့ယောဂီသူတော်စင်များကိုလည်းပဲဘုန်းကြီးကတရားနာရတဲ့ကုသိုလ်လေးလောင်းနဲ့မကျေနပ်စေခြင်းလိုပါဒီတဲ့ပို့ပြီးတော့မြင့်မြတ်တဲ့ဝိပဿနာဘာဝနာကုသိုလ်ကြီးကိုရသွားစေခြင်းလို့ဒါကြောင့်တရားရှုမှတ်ပုံအထုပုံလေးတွေဟောကြားပေးခြင်းဖြစ်ပါတယ်သင်ကြားပေးခြင်းဖြစ်ပါတယ်အဲ့တော့တရားရှုမှတ်အထုပုံလေးတွေပါဟောကြားပေးတော့ဘုန်းကြီးတရားရှိတာပေါ့တဏှာကြီးခွဲကြပါတယ် ုန်းကြီးနာရီနဲ့ကြည်ထားပါဒီတိုင်းနဲ့ဘုန်းကြီးဟောတော်မယ်ဆိုရင်တနာရီဆိုရင်ကိစ္စပြီးပါတယ်ဘုန်းကြီးကြံကုန်ပါလေပဲနေ့စဉ်ဘုန်းကြီးဟောနေတာတနာရီပါပဲအခုတရားထိုင်ပုံထိုင်နည်းလေးပါ ပြောပြီးတော့တရားပါရှုမှတ်ခိုင်းတော့အဲ့ဒီမှာတရားရှုမှတ်တဲ့အချိန်နဲ့ပြောတာနဲ့သင်ကြားပေးတာနဲ့ဆိုတော့နိုင်ဝက်လောက်ကုန်သွားတဲ့အချိန်ကဒါကြောင့်မို့ဘုန်းကြီးဒီမှာ9မိနစ်ရှုမှတ်အားထုတ်ပါဆိုတဲ့အချိန်ကနိုင်ခွဲတော့မှာဘုန်းကြီးနိုင်ကြည့်ထားတယ် ခွဲပြီးတာနဲ့ဘုန်းကြီးဟာအဲ့ဒီမှတ်တရားကိုဖြုတ်ခိုင်းပြီးတော့တရားဆက်ဟောတာဖြစ်ပါတယ်။ဒါကြောင့်မိနစ်30အချိန်ဟာရှိပိုင်းကသီလယူရာရဲ့မိမိတရားရှုမှတ်တာရဲ့ဆိုရင်မိမိမှာမိနစ်30လောက်ချိန်ကုန်သွားပါတယ်။ဟိုဘက်ကဟောတဲ့တရားအနာယူအဲတနာယူပါပဲ။ဒါကြောင့်ဓမ္မတဝနာကုသိုလ်ဒုလာရောက်စီးပူးကြတဲ့ယောဂီသူတော်စင်များကိုတရားနာရတဲ့ကုသိုလ်လေးလောက်နဲ့အာရမနေဘဲနဲ့ မိမိတို့ရဲ့ဘဝမှာသာသနာတော်နဲ့တွေ့ပြီးတော့လူဖြစ်ရာကျိုးနန်းအောင်သာသနာတော်နဲ့တွေ့ရာကျိုးနန်းအောင်ဘဝလွန်မြောက်ရေးဖြစ်တဲ့ဒီမဟာသတိပဋ္ဌာန်ဝိပဿနာတရားကိုရှုပွားအထုစီလိုပါတယ်။အဲဒီအထုတဲ့ကကလမှာအမထုခင်မှာတရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုပြင်စပတိဋ္ဌိတာထီချင်း၅ပါးနဲ့ရိုးရိုးတည်တည်ရှိခုဥချပါ။ဥချတဲ့အခါမှာလည်းပဲဘုရားရှင်ရဲ့ပုံတော်ကိုဂုဏ်တော်ဖြင့်ထုံမှန်းပြီးတော့ရှု။ ယခုဥချခြင်းအပြင်ဗုဒ္ဓနုတ္တိဆိုတဲ့ဂုဏ်တော်တွေတပါးရဲ့ပွားပြီးဖြစ်သွားရအောင်အဲ့ဒီလိုဂုဏ်တော်ကိုအာယုပြုပြီးယခုဥချပြီးပြီဆိုရင်တော့မေတ္တာဘာဝနာအာလုံးတ attva တွေပုံမှာအနန္တစัจ java လာမှာရှိတဲ့အလုံးတ attva တွေပုံမှာမေတ္တာစိတ်တွေထားပြီးမေတ္တာပွားလိုက်ပါမေတ္တာပွားပြီးပြီဆိုရင်အတုပဘာဝနာမိမိခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောလေးကိုတခဏတာလေးဆင်ခြင်ပြီးတော့ပွားများအထုတ်လိုက်ပါ အဲ့ဒါပြီးပြီဆိုရင်မရဏနုတ္တိသိခြင်းတရားကိုနှလုံးသွင်းမယ်။ငါဒီမုတ်ချတရားမြည်ချိန်ပိုင်းသာလူတော်သည်လို့သိခြင်းတရားကိုနှိကထားပြီးနှလုံးသွင်းလိုက်ပါ။အဲဒီလိုနှလုံးသွင်းပြီးပြီဆိုရင်တော့မိမိရှုမှတ်မယ်တတိပဋ္ဌာန်ဝိပဿနာတရားကိုရှုပွားမယ်။အဲဒီရှုပွားပုံလေးကိုနားလည်သဘောပေါက်ဖို့အတွက်ဘုန်းကြီးကဆောင်ပုဒ်လင်္ကာလေးရှိကတိုင်ပေးမယ်။ဒါလေးကိုရွတ်ဆိုပြီးတော့ရှုပွားအထောက်ကြရအောင်။တင်မလင်းခွေကထိုင်နေပါ ခမာဖြောင်းမြောက်တာဆိုလိုက်အားလုံးမြို့သားများမြို့သမီးများတင်လင်းခွေထိုင်လို့ရပါပြီခါလေးကိုတော့ဖြောင်းဖြောင်းလေးထားလိုက်သို့တော့တောင်းမထားနဲ့တင်းမထားနဲ့တက်တောင့်တက်တာအနေထားမှုလေးနဲ့ဖြောင်းဖြောင်းလေးထား အဲဒီလိုမိမိအထိုင်ကိုစိတ်တိုင်းကြထိုင်ပြီးပြီဆိုရင်ကိုယ်လည်းအင်္ဂါမလုံရှားနေတော့မလုံအိန္ဒြေငြိမ်ငြိမ်နေစိတ်တွေမလွင့်ပါစိတ်တွေ ယောဂီကိုလက်အင်္ဂါတွေမလှရှားတော့ဘူးဆိုရင်စိတ်တွေပါတည်ငြိမ်လာပါလိမ့်မယ်ဒီလိုစိတ်တွေတည်ငြိမ်လာတဲ့ကံမရှိနောက်တောင်မြောက်ပြေးဝဲရာကြည်တတ်တဲ့မျက်စိလေးမိတ်လိုက်တော့မျက်စိမိတ်ကကောင်းတဲ့ပါဝမ်းမစိတ်ကိုထား ယောဂီဝိပဿနာတရားရှုပါအထုတ်တယ်ဆိုတာတခုတည်းသောအာယုံကိုရှုရတာမဟုတ်ဘူးယောဂီအာယုံနဲ့ द्वार စုံတိုင်းစုံတိုင်းရှုရတာဒါကြောင့်ဖောင်းမှုပိတ်မှုတခုတည်းရှုနေရမှာမဟုတ်ဘူးသူဟာအမြဲတမ်းလေးရှိတယ်တင်လေးထင်ရှားတယ်ဒါကြောင့်သူ့ကိုပြင်လိုက်ထားပြီးရှုဖို့ညွှန်ကြားခြင်းဖြစ်ပါတယ်အဲ့ဒီဘောင်းမှုပိန်မှုအာယုံလေးကိုရှုနေခြင်းမှာမိမိစိတ်လေးကအိမ်မှုတရိယာရဲ့စိတ်လေးဖြစ်လာရင်အဲ့ဒီတရိယာစိတ်လေးကိုပဲနောက်စိတ်လေးနဲ့ရှုလိုက်တရိယာနဲ့တရိယာ ဒီစိတ်လေးခန္ဓာပြန်ရောက်လာလိမ့်မယ်အဲ့ဒီကံမှာဘောင်းနေပိန်နေဒါပဲပြန်ရှုအဲ့ဒီလိုဘောင်းနာပိန်နာလေးရှုနေရင်ထိထားပြီးရှုနေစင်မှာပဲဒီစိတ်ကဖြုတ်ဆူထွက်သွားပြန်တယ်ရှေ့စိတ်လေးထွက်သွားတာကိုနောက်စိတ်ကတိလိုက်ရင်ထွက်တယ်ထွက်တယ်ရှုလိုက်ဒီစိတ်လေးခန္ဓာပြန်ရောက်လာရင်ဘောင်းမှုပိန်မှုလေးပြန်ဆိုင်အဲ့ဒီလိုဘောင်းနာပိန်နာလေးရှုနေစင်မှာဘေးကအတန်နေမိမိရှုမှတ်မှုတွေတွံ့မြောက်သွားအောင် ရှုမှတ်ရှုမှတ်မှုတွေတဲ့ကျေလောင်တဲ့အတန်တွေပေါ်လာရင်အဲ့ဒီအတန် အာယုံလေးကိုလေချားတယ်ချားတယ်နားဘက်မှာညာလေးလှည့်ပြီးရှုရအဲ့လိုနားဘက်မှာညာလေးလှည့်ပြီးတော့ကြားနေလို့ရှုဒီအဲ့ဒီကြားတဲ့အတန်အာယုံလေးတွေလုံးဝပျောက်ကွယ်သွားပြီဆိုတဲ့အခါကလည်းကြတော့မှဖောင်းနေပိန်နေဖောင်းနေပိန်နေဒါလေးပင်တဲ့ကမ္မထာလေးပြန်ပြန်ရှုပါအဲ့လိုပင်တဲ့ကမ္မထာအာယုံလေးကိုရှုနေစင်မှာပဲမိမိရဲ့ခန္ဓာကိုယ်အောက်ပိုင်းလယ်ပိုင်းထက်ပိုင်းတွေကဝေဒနာတွေလာလိမ့်မယ် အဲ့လိုဝေဒနာလေးလာရင်ဝေဒနာကိုရှုမယ်ယောဂီနာရင်နာတဲ့နေရာလေးစိုက်ပြီးနာရင်နာတယ်ရှုမယ်ညောင်းရင်ညောင်းတဲ့နေရာလေးစိုက်ပြီးညောင်းတယ်ညောင်းတယ်ညောင်းတယ်တက်ကတက်ကတက်ကတက်ကရှုမယ်ပူရင်ပူတဲ့နေရာလေးကိုစိုက်ပြီးပူတယ်ပူတယ်မျက်နှာပေါ်လက်ပေါ်ရိုးရွားရာနေရာနေရာနေရှုနေအဲ့ဒီလိုဝေဒနာလေးတွေရှုနေစမှာပဲဒီရှုမှတ်အားတွေကောင်းလာတဲ့အခါကလည်းမှာဝေဒနာလေးတွေဟာဝေဝေသေးသေးပြီးပျောက်ဆုံးပါလိမ့်မယ် အဲဒီခါမှာဝေဒနာတွေမထင်ရှားတော့ဘူးဆိုရင်မိမိရဲ့ပင်နိုင်ကမ္မထမ်းလေးကိုပြန်စားပြီးပေါင်းနေပင်နေရှုပါသို့တော်လည်းပဲဝေဒနာဟာရှုမှတ်တဲ့ခါမှာဝေဒနာကိုလွန်မြောက်အောင်မရှုနိုင်တမာရီအားမကောင်းသေးလို့ဝေဒနာတွေကမှတ်လေတိုးလေမှတ်လေတိုးလေတိုးတိုးလာလို့ဝေဒနာတွေသိပ်ပြီးတော့ပြင်းထန်စွာဖြစ်ပေါ်လာရင်ဒါကိုသိမခံနိုင်တော့ဘူးဆိုရင်မိမိစိတ်ကြီးကိုရှော့လိုက်ပါရှော့ပြီးတော့မိမိရဲ့ပြောင်းကျင်စိတ်ရွှေ့ကျင်စိတ်ကြီးကိုပြန်ရှုပါရွှေ့ကျင်နေရွှေ့ကျင်နေ အဲဒီမှာခြေတော်ကလေးမလာကစားခြေတော်လေးတွေရွှေ့တာကစားလက်ကလေးတွေရွှေ့တာကစားပြီးရွှေ့နေရွှေ့နေရွှေ့ပါအလုံးပြောင်းရွှေ့မှုပြီးသွားပြီဆိုရင်ဖောင်းနေပြီနေဒီပင်နဲ့ကမ္မထာလေးပြန်ရှုပါယောဂီတထိုင်အတွင်းရှုမှတ်ပုံကဒီလောက်ဆိုပြည့်စုံပါပြီဒါကြောင့်9မိနစ်တာကာလဝိပဿနာဘာဝနာကုသိုလ်တွေပါရမီကုသိုလ်တွေယူကြရအောင်ယောဂီတို့ဘုန်းကြီးနိုင်ပြီးကြည်ထားပေးမယ် 15မိနစ်ပြည့်ပါပြီယောဂီတို့မိမိတို့ရှုမှတ်ပွားများအထုတ်နေတဲ့မတရားကိုခေတ္တရနာပြီးတော့ယနေ့ဟောကြားနာကြားမယ်တရားတော်ကိုချမ်းသာတဲ့ဣရိယာပုအနေထားမျိုးဖြင့်ယူသေးစွာနာကြားနိုင်ကြပါပြီအခုလိုတရားမနာကြားမိမှာ တရားရှုမှတ်ပုံရှုမှတ်နည်းလေးကိုမိမိတို့ပေးပြီးတော့တရားရှုမှတ်စေတော့တရားနာတဲ့အခါမှာလည်းပဲဒီတရားတန်ပေါ်မှာကိုသိပြီးအာယုံမရောက်ရင်ကိုယ်ခန္ဓာကိုဉာဏ်ဆိုင်ပြီးတော့ရှုနေရင်ဘာဝနာကုသိုလ်တွေရောမရဘူးလားအဲ့တော့တရားရှုမှတ်ပုံလေးနားလည်ထားတော့ဟူကြည်ဒီကြည်မရှိတော့ နောက်ပြီးတော့နာယီစီလည်းခဏခဏမကြည့်တော့ဒီလိုမဟုတ်ရင်တရားစိတ်ဝင်စားရင်တဲကြတယ်ထင်တာလေတော့ကြားတယ်တင်တော့နာယီပဲခဏခဏကြည့်အခုဘုန်းကြီးကရှေ့ကနေပြီးတော့တရားရှိမှပုံလေးပေးထားလိုက်တဲ့အခါကျတော့တရားနာတဲ့အခါမှာအဲ့ဒီနာတဲ့ပုဂ္ဂိုလ်ကပုံလဲအာယုဆိုင်မိရဲ့နာကညာနာကနေပြီးတော့တရားကိုနာတယ်ခန္ဓာကိုညာဆိုင်ပြီးရှုတယ်ဆိုတာဒါပဲလေ အဲ့ဒီမှာနားတဲ့အချိန်လေးမှာနားဆိုင်ပြီးနားနေတယ်အဲ့ဒီဥမာအာယုံမပိုးတော့ဘူးဆိုရင်ကိုယ့်ရဲ့ရှုခံအာယုံစီမှာကိုညာလေးဆိုင်ပြီးရှုနေရတယ်ဘယ်မှမကြည့်ပြတော့ဘယ်မှမကြည့်ပြတော့အဲ့တော့ကိုယ့်ဟာကိုယ်တရားအာယုံထဲမှာပဲစိတ်အာယုံလေးထုံမှန်းတာပို့ပြီးတော့အဆင်ပြေတာ